နေ့ကကိုယ်ရဲ့ကဖြစ်ပေါ်တဲ့များအဝေရာတွေသူတို့ပေါ်တဲ့မှာရှင်းရှင်းပြဆွေးနွေးစွာရှိပါခြင်းအတိညာဖြစ်ပွားအောင်ပြုလုပ်ရမှာအမထုတ်ခင်ကလည်းပဲ အလောအမျိုးသားကောင်းတဲ့အရှင်တန်းမြင့်တဲ့သတိဖြစ်ရေးအတွက်ဖြည့်ပိုင်းကအားဖြည့်ပြီးတရားနှစ်ပါးမြတ်ပြောပြီးပါဘူးအတုတေကာလမှာတတိနဲ့ရှင်တွဲပြီးတော့ပါတဲ့အားဖြည့်တရားရဲ့ဒီနေ့သီလသံဒေသနာနဲ့ ညှိနှိုင်းပြီးတော့ပေါ့လေစာတုနဲ့လက်တွေ့ပေါက်စားပြီးတော့ရှင်းလင်းရှင်းပြဖို့အစဉ်ရှင်းနေပါလေဒီတော့အဲ့ဒီတတိရဲ့ရှုခွင့်အာရုံကလည်းဘုရားမြတ်စွာတတိတတိပဋ္ဌာနာတုံးဟာတည့်ရဲ့ပေါ်ပြတာတော့လေးမျိုးပါပဲကာယရုပ်ပေါင်းက တစ်မျိုးပါဝေဒနာခံစားမှုကတစ်မျိုးစိတ်ကအတိစိတ်ပါလေအမျိုးမျိုးပေါ့အစိတ်ကိုဖြစ်နေတာဒီပါလေအဲဒါကတစ်မျိုးနဲ့ဓမ္မအထွေတွေတို့ပြန်ပါပါပဲအထွေတွေသဘောအမူအရာတွေကတစ်မျိုးပေါ့ ကာယဝေဒနာစိတ်ကသုံးမျိုးနှုတ်ရတဲ့ရှိပြီးဆံတဲ့အခြေလေးကိုရရပါတယ်။အဲဒါတွေကဆံမျိုးအလုံး၄မျိုးရှိပါတယ်။၄မျိုးကိုတစ်ခုတည်းချုံလိုက်မယ်ဆိုရင်တော့ကိုယ်လုံးကိုယ်ရဲ့ကထိစားဖြစ်ပေါ်တရားကြီး။ဒါလေးကိုဘူဒလို့ခေါ်ရတယ်။ဘူဒဆိုတာဆံရဆံရအကြောင်းတွေကြောင့် ဖြစ်ပေါ်ဖြစ်ပေါ်လာတဲ့ဇိုတရားအဖြစ်ပါပဲဇိုတရားအပေါင်းပါပဲအဲဒါကိုပူဇာလို့ခေါ်ပါတယ်အကြောင်းကြောင့်ဖြစ်တဲ့ဖြစ်လာတဲ့သဘောမှန်တယ်အကုန်လုံးဒါပူဇာရည်မျက်မှောက်တွေ့နေအချင်းလည်းပဲသင်ရှားတဲ့သဘောတရားတွေဟောလို့တို့ဝိဇ္ဇာမာနရှိနေတဲ့တရားလို့ဒီလိုပြောပါတယ် ဆိုင်ရာအကြောင်းကြောင့်ပေါ်ပေါက်ပေါ်လဲလာပေါ်ထွက်လဲလာတယ်။စိုက်ကြည့်လို့ရှိရင်တော့မျက်မှောက်တွေ့နိုင်တဲ့ရှိနေတဲ့တရားလည်းဆိုရပါလိမ့်။အဲဒီလိုဆိုလို့ရှိရင်တော့ရှုခွင့်ဟာတလူရလို့ဆိုရပါပဲ။ဆရာဆိုတာအပေါင်းအစုကိုပြောပါတယ်။အမှုမှောင်းမှောင်းလေးတွေမဟုတ်ပါဘူး။မုံမုံမှောင်းမှောင်းလေးတွေကမပြီးတော့ပါဘူး။ တခုံကနေပြီးနှမုံစပြီးပေါက်လိုက်တဲ့အခါကျတော့အစုပုံကြီးဖြစ်လာတာအဲ့ဒီအတိတ်တွေရပါတယ်သူဟာအစုကိုယ်ရဲ့ကအယိုးကြီးစမ်းကြည့်လို့ရှိရင်ရိုးဟာဖြစ်မှတဲ့သဘောမှာကျောတဲ့သဘောထင်ရှားတယ်မှာကျောတဲ့သဘောထဲမှာလည်းပဲလေးတဲ့သဘောကလည်းအလိုလိုပါလာတယ် အကျော်ဒီအသားဒီဆိုင်ပြီးလို့ရှိရင်ပြောဤအင်းနဲ့လည်းတော့ပါတယ်ပြောဤဉာဏ်လာဆိုလို့ရှိရင်ဟောတဲ့ဘောလည်းထင်ရှားပါတယ်အဲ့ဒါဟာပထဝီဓာတ်လို့ခေါ်ရတယ်ကောမညီသဘောပေါ်နေပါအာကိုယ့်ရဲ့မှာသံမြင်မွင်းကြီးဖြစ်တဲ့တိတော်အရေးဆိုတာအဲ့ဒါကြီး ကိုယ်ကအစိပ်ပိုင်းတစ်ခုနဲ့ခြေတိုင်းခြေတိုင်းမာကျောတဲ့သဘောလေးဒါလေးတွေ့ရပါတယ်အကျော်အသားတွေရှိတဲ့ခါမှာလည်းပဲကျော်ရင်းနေတဲ့သဘောလေးဒါလေးတွေ့ရပါတယ်ဒါသင်ရှားပါတယ်ဒီကကိုယ်မှာပထဝီဓာတ်ကြီး20လောက်ရှိတယ်ဆိုပါတယ်ပြီးတော့အာဘောအာဘောဆိုတာကအရေးပါပဲယူရှိတဲ့သဘော စွတ်ဆွတ်တဲ့သဘောခဲတဲ့သဘောတွဲတဲ့သဘောပေါ့ဒီလိုပေါ့ချွေပါလေယူတဲ့အခါနိုင်ရပါလေကြားတဲ့အခါနေရတဲ့အခါဒါလည်းဖြည့်ဆတတ်ပါလိမ့်မယ်ပြီးတော့ကိုယ်ရဲ့မှာမာခဲခဲကြီးဖြည့်ဆတဲ့အခါကျုပ်ဖက်ဖက်ကြီးကြီးခဲနေတာဖြည့်ဆတာအပူကြီးခဲနေတာအေးကြီးခဲနေတာ ပေါ်ပါတာနာမည်တွေပေါ့လေပြီးတော့တောက်လာပြင်းလာလှုပ်တာပေါ့ဒီစာရေးပေါ့သဘာဝတွေရှိပါတယ်သူဒီသဘာဝအများကြီးပါပဲသူကတော့ဒီတော့ယုံကြည်တဲ့သဘောသိကတဲ့သဘောဖွဲ့တဲ့သဘောစုစုတဲ့သဘောတော့အာဘောဓလို့ခေါ်ပါတယ်အရေးသဘောဟွန်း ကိုယ်ကနှွေးတာအေးတာပေါ်တာဒါဆိုတေဇောသဘောလို့ခေါ်ပါတယ်ကွာကိုယ်ထဲမှာရှိနေပါလေကလေးတောက်တာပြင်းတာလှုပ်တာဒါတွေလည်းရှိနေတာပါပဲကိုယ်ထဲမှာအဲတော့ရုပ်တရားတွေထဲမှာဆိုလို့ရှိရင်အခြေခံတတိလေးပါးဟာအခြေခံဆုံးပဲဆိုတော့အဲ့ဒီတတိလေးပါးတွေကအဘောဓကိုယ်တော့စမ်းသပ်လို့မရပါဘူး အရေးတက်ကိုတော့ဖွက်တွဲတဲ့တက်ကိုတော့စမ်းသပ်လို့မရပါဘူးတခြားစမ်းသပ်လို့ရစကောင်းနဲ့တက်သုံးပါးကတာတွဲရတာသိရပါတယ်ဒီမှာချင်းအသားတွေကချွေရိုးနေတယ်ဆိုရင်အသားဆိုရင်လည်းစီသက်စီစုတာပူတဲ့အခါချွေရိုးတယ်ဆိုလို့ရှိရင်တော့အသေးဆုံးနဲ့ဆက်နေတာဒါကမျိုးပေါ့အမှန်တရားရှားပါတယ်ဒီကတော့ ကိုယ်ထဲမှာတနည်းအားမဘောဒီမာခဲခဲကြီးတွေပြော့ခဲခဲကြီးတွေကြောက်ဖက်ဖက်ကြီးတွေဆိုတာပါဒီလိုစုပြီးတော့ခဲပြီးတော့ညာလေးသားကြီးရှင်းရှားပါတယ်ပါတခါတခါလည်းပူခဲခဲကြီးတွေအေးခဲခဲကြီးတွေပါလေကွာဒါရီလိုသိရပါတယ်ကွာဒါတော့ခွက်တွဲတဲ့အဘုဒ္ဓကိုတော့ ဒီအဖြေသားနဲ့တွဲပြီးတော့ကြည့်ရတယ်လို့တေသောနဲ့လည်းတွဲပြီးတော့ကြည့်ရတာပါတခါတခါမှလည်းကြောရဲကခါရဲကတောက်ဆဲကြီးဒီဒုကြီးကြီးဆိုတာတက်ကြီးကြီးဆိုတာလို့ပေါ့လေတောက်ဆဲကြီးဒီကျင်းဆဲကြီးလို့လေဒါကြီးတွေ့ရတတ်ပါတယ်ဒါတော့တောက်ဆဲတဲ့သဘောတော့တောက်လာတော့ဝါရုဒ္ဒကဆဲတဲ့သဘောတော့အဘောဓာတ် စောက်နေဝါရတော့လည်းတွဲပြီးတော့သိရမယ်။ဒါတော့ပူခဲအေးခဲဆိုလို့ရှိရင်လည်းဒီတော့လည်းတွဲပြီးတော့သိရတယ်။မာခဲဆိုလို့ရှိရင်လည်းပထမတော့လည်းတွဲပြီးတော့သိရပါတယ်လို့လည်းတခြားခြေထားတဲ့သတိတွေကတွဲပြီးတော့သိလို့ရကြတော့မယ်။သူ့တော့ထိလို့မရပါဘူး။ဒါတော့တကြီးလေးပါးတော့မှလို့ရှိရင်တော့ကိုယ်လုံးတော့သင်ရှားတာပါပဲ။ ထင်ရှားဆုံးကတော့ဝါယောဓာတ်ကတော့ထင်ရှားဆုံးပါ။ဒါတော့ထင်ရှားတဲ့ဝါယောဓာတ်ကိုဥစားပေးပြီးတော့မှတ်ရပါတယ်တော့။ဝါပိုက်ဆိုင်ပြီးတော့ထားတဲ့အခါရှုလိုက်ဆက်လိုက်တိုင်းပေါ်လေးတောက်လာတင်းလာလှုပ်တာတွေပါဝါယောဓာတ်အမှန်ထင်ရှားပါတယ်။လမ်းသွားတဲ့အခါမှာလည်းပဲတောက်လာတင်းလာလှုပ်တာတွေဝါယောဓာတ်အဓိကအဲထင်ရှားပါတယ်တော့ ကျမ်းစာကဆိုထားတာယထာပါကတာဝိပဿနာဒီနေပြီဆိုလို့ဆိုထားပါတယ်ကိုယ်ရဲ့ကသင်ရှားတဲ့အာယုအလိုက်ဝိပဿနာစတင်နှလုံးသွင်းဖို့ဖြစ်ရပါတယ်လို့ဆိုထားပါတယ်ယုတ်တရားနဲ့နံတရားပါဆိုလို့ရှိရင်ယုတ်တရားကနံတရားရဲ့ပါပြီးတော့သင်ရှားတယ်ဆိုတော့ဒီယုတ်တရားကိုဥစားပေးပြီးရှင်းရပါတယ် အဲဒီရုပ်တရားတွေဘာတော်မှမိကံပုရိယုတ်ကြီးလေးပါတဲ့မိရဲ့အခွန်းတွေရုပ်နှမျိုးရဆိုလို့ရှိရင်ပုရိယုတ်ကြီးတွေကထေရှားတာဘုလိုပုရိယုတ်လေးပါကိုဥစားပေးရပါတယ်ပုရိယုတ်လေးပါတဲ့တော်မှဝါယောတကကျန်တဲ့ဓာတ်သုံးပါးတဲ့ပါပြီးတော့ထေရှားတာဘုလိုဝါယောတသဘာဝကိုအဓိကထားပြီးရှိရပါတယ်ဆိုတော့ အဲ့ဒီသဘာဝလေးတွေနားလည်ဖို့အရေးကြီးပါတယ်အရေးကြီးပါတယ်အဲ့ဒါဟာယထာပါဒနာဥပဒနာပြည့်နေပြီဆိုဆိုတဲ့ဝိပဿနာအထိုအမိတ်ထိုက်နေပါလေအဲ့ဒီသဘာဝကိုဓမ္မမြတ်စွာဘုရားကသဘာဝတရားတွေထဲမှာကာယဝိညာဉ်စိတ်ဓာတ်ဓမ္မဆိုတော့ကာယကကျန်တဲ့ခါကြီးလည်းကာယကိုထင်ရှားတာပေါ့လို့ကာယကို ခြေကားသက်ဆောင်စီဥစွာပြပါတယ်အဲ့ဒီရုပ်တရားနဲ့တရားတွေမှာအတိအပြီးဒီအရသာတစ်ခွဲပေါ့လေဒီကြည့်ရတဲ့သဘောတရားတွေရှိပါတယ်သူတို့ကိုပါဠိလိုသရသလို့ခေါ်ပါတယ် သောတဆာရဲ့ပြည့်စကလုံးကတော့သဘာဝလို့လည်းခေါ်ပါတယ်သောတဆာသဘာဝဟာအဆိုလေးတာနည်းနည်း꿰တာပါပဲသဘောကတော့အတူတူပါပဲဒီစာဝယ်ထဲမှာချုပ်ချင်သဘာအလကာအရသာ၆ပါးဆိုတာရှိပါတယ်တခါတခါနှမျိုးတွဲရှိရင်တော့ရှိတယ်

ပါဠိလိုရသလို့ခေါ်ပါတယ်ကွာရသဒီတော့အာဟာရတိုင်းမှာနေ့စဉ်စားတဲ့အာဟာရတိုင်းမှာအရာကသမျိုးစီအစီအစီရှိကြပါတယ်ဒါလိုပါပဲညုတ်တရားတွေမှာလည်းပဲသူကိုစီကိုစီအရာသာတစ်ဖယ်ပေါ့လေသိရတဲ့သဘောလေးတွေသဘာဝလေးတွေရှိတယ် နတရားမှလည်းပဲစိတ်မှာကြည်တတ်တဲ့သဘောသတ္တမှလည်းပဲတွေ့ထီတဲ့သဘောဝေဒနာမှလည်းပဲခံစားတဲ့သဘောအာရတိုင်းမှာဘုရားသာတမျိုးစီအတီးတီးရှိကြတယ်လို့သူတို့မှလည်းပဲအတီးတီးရှိပါတယ်ကိုယ်စီကိုယ်စီရှိပါတယ်အဲ့ဒီတရားတွေကိုပါဠိလိုတော့ပရမတ္ထလို့ခေါ်ပါတယ်ပရမတ္ထတရားဒီပရမတ္ထတရားတို့ရဲ့ ခုနသဘာဝလေးတွေပါလေပထဝီလည်းပရမတ္တတရားတစ်ခုအဘောလည်းပရမတ္တတရားတစ်ခုတေဇောလည်းပရမတ္တတရားတစ်ခုဝါယောကလည်းပရမတ္တတရားတစ်ခုစိတ်ကလည်းပရမတ္တတရားတစ်ခုစိတ်နဲ့စိတ်ကိုအမိပြုနေတဲ့တွေ့ချင်ခြင်းခံစားခြင်းဒါတွေလည်းပရမတ္တတရားတစ်ခုပါလေအဲ့ဒီအတိအကျမျက်မှောက်တွေ့ရတဲ့သင်္ချာတဲ့ပရမတ္တတရားတွေမှာ ခုနစောစောကပြောသလိုပေါ့လေအရသာသဖွယ်ပေါ့ဒီစိတ်ဟာလေးဒီသဘောတမျိုးစီတမျိုးစီရှိကြပါလေတော့ကိုစီကိုစီအရသာလေးပေါ့အရသာနဲ့တူတဲ့အရသာသဖွယ်လေးတွေရှိပါလေတော့ကျလာကိုဆရဆလို့ခေါ်ပါတယ်ဆက်ဆရဆောဆရဆောဆက်ဆကိုစီကိုစီပရမတ္တတရားဤရဆော တရားတော်တစ်ခုဖြစ်သောသဘောစတာသောကိုယ်စီကိုယ်စီပရမတ္တတရားတွေအရတတ်တော်ဖြစ်သဘောအဲ့ဒါကိုပဲဒီကနေ့နဲ့သင်စားတဲ့အပြတဲ့ခါကျတော့သဗ္ဗဝါလို့ခေါ်ပါတယ်ဝိတိဝိတတိတိဘာဝောပရိဝိတတိအကြောင်းဆိုင်ဆိုင်မျိုးလို့ ဖြစ်ပေါ်လေတတ်၏သင်္ချာဖြစ်ပေါ်လေတတ်၏ဖြစ်ပေါ်သင်္ချာဖြစ်ပေါ်၏ဣတိထိုးကြောင့်ဘာဝဘာဘာဝသင်္ချာဖြစ်ပေါ်တယ်တော့အဲဒါပရမတ္တတရားကြီးရရတာအကြောင်းတိုက်ဆိုင်ရင်သင်္ချာဖြစ်ပေါ်တယ်တော့အဲဒီသင်္ချာဖြစ်ပေါ်တဲ့ပရမတ္တတရားတွေမှာလည်းခုနသောသောဝိနပြောသလိုဘုရားကလည်းမှာအရာကတစ်ခုစီတစ်မျိုးစီအတိအကျရှိကြတယ် ခုနသင်္ခါဖြစ်တဲ့သဘောလေးကကိုယ်စီကိုယ်စီကိုယ်ပိုင်သဘာဝလေးကိုရှိတာပါတဲ့သူဆတ်ဆတ်ဘာဝဆတ်ဘာဝဆတ်ဆတ်ကိုယ်စီကိုယ်စီပရမတ္တတရားကြီးဘာဝသင်္ခါရှိသောသဘောဆတ်ဘာဝကိုယ်စီကိုယ်စီပရမတ္တတရားရဲ့သင်္ခါရှိသောသဘောတဲ့အဲဒီကြတာပါတဲ့သူ ဒီတော့ယုံနာတရားတွေပါတရားသာတော့ွယ်ချူရှင်ဆက်သွားအလံခါရတဲ့တော့ွယ်အဲ့ဒါလေးကြီးရှိတယ်အဲ့ဒါလေးတွေဟာအကြောက်တိုက်ဆိုင်လို့ဖြစ်ပေါ်လာတဲ့ထင်ရှားတဲ့သဘောတွေပါကိုယ်စီကိုယ်စီလက်ရှိနေတယ်ကိုတရားထုတ်ရတယ်ဆိုတာအဲ့ဒီသဘာဝတွေကြည့်အောင်လို့အထောက်ရတာပါပဲ။ သာစားတဲ့ခါမှာပြတ်သေးရောက်လာတဲ့အာရညင်ညင်ဝါလို့ရှိရင်တတိထဝါလို့ရှိရင်တစ်ချက်ဝါရင်တစ်ချက်ရတာထွက်လာတာတစ်ချက်ဝါတစ်ချက်ရတာထွက်လာတာမဝါပဲနဲ့လူစားလို့ရှိရင်တော့ဘယ်ရတာဆက်လာတာအဲ့ဒါပါပဲဒါလိုပါပဲပေါ်လာတဲ့အာယုံကိုညင်ညင်ဝါတဲ့အလေပေါ့လေသောအားတွေအပြည့်ချက်ပြီးတော့ ရှုမှတ်လို့ရှိရင်အရသာနဲ့တူတဲ့သဘာဝလေးတွေပေါ့လေချင်းရင်လည်းချင်းရင်လည်းရှင်းရင်လည်းရှင်းရင်လည်းတစ်ခါတည်းတွေ့တော့တာပါပဲအဲ့ဒီသဘာဝကိုပဲဓာတုလို့ဒီလိုတူလို့တောင်းထားပါလေဓာတုဆိုတာအတ္တလောသဘာဝဓာတိတိဓာတုဆိုတာ ကိုယ်စီကိုယ်စီသဘောကိုဆောင်းသသိမ့်သတတ်လို့ရှိနေတာဘုလို့ဓာတုလို့ခေါ်ပါတယ်သူတော်သူဆောင်လဲဆိုတဲ့သဘောကသူသဘောတိုင်းကိုဖြစ်နေတာကိုသူသဘောသူဆောင်လဲလို့ခေါ်ပါတယ်ဆိုကြပါစို့ရုပ်ခဲသွားတော်ပြီးတော့စံတုတူပါဖြစ်မှတဲ့သဘောဖြစ်စားတယ်အဲဒီဖြစ်မှတဲ့သဘောဟာဘယ်သူမှဖြစ်ပြီးတော့မဟုတ်ဘူး ကျောင်းမုံကျောင်းဖွားလေးတွေပေါ့လေအရေးတတ်နဲ့ရှိလိုက်တဲ့အခါကျတော့ဖဲ့သွားတော့သူ့သဘာဝတိုင်းကိုပဲဒီဖဲ့ပါတဲ့သဘောဖြစ်လာတာရှိလာတာပဲသူ့သဘောတိုင်းတွေရှိလာတာကသူ့သဘောတိုင်းဆောင်တယ်လို့ခေါ်ပါတယ်ကွာအာဓာတုကိုသမျိုးသုံးထားပါတယ်ကျွတ်သွားကြည်လို့ရှိရင်ကျွတ်ရင်းနေတဲ့သဘော ဒီကြိုက်လေးကလည်းတော့ဘယ်မှလာထည့်ပြီးတော့မဟုတ်ဘူးအရင်နဲ့တွေ့လို့မြေပုံလေးဟာပေါ့လေကြည့်တဲ့အခါကျတော့ကြိုးဤသွားတာပဲကြိုးဤဉာဏ်နဲ့တက်ပြောင်းသွားတာပဲဒီမှာလာတယ်ဘယ်မှလာထည့်ပြီးတော့မဟုတ်ဘူးကြိုးစရာကြောင်းတဲ့ထုံစည်းလို့ကမာကြောတဲ့အနေထားနေပြီးတော့ရှုပ်ရှည်လေးကြိုးဤလေးနဲ့တော့သူ့ဘောသူဆောင်းနေတာဘယ်လိုရှိရမှာ ဒီအမာရီရောက်စီအပြော့ရဖြစ်စီဆိုတာဒီလိုခြေစလုံးနဲ့လှုပ်ထားတဲ့ကိစ္စပေါ့ဒီလိုလည်းလုပ်လို့မရဘူးသူ့တဘာဝတိုင်းလူကပဲဒီကတတဘာဝတွေဟာသူ့ဆိုင်ရာဆိုင်ရာအကြောင်းတိုက်ဆိုင်နိုင်ပါလေမာတိရဲ့အရာဆိုမှာပဲဟွန်းပြောရပြောတင်ဟာပြောမယ်ပူတင်ဟာပူမယ်ဆိုတာဖြစ်လာကြတာပဲလို့ဒါမလို့သူတို့ကိုဓာတိ ကြတယ်လို့ခေါ်ပါတယ်။ခုတရားထုတ်တဲ့ဆိုတာအဲ့ဒီတတ်တဘာဝတွေကိုရုပ်တတ်တဘာဝအနန္တတဘာဝတွေကျူးလို့ပါပဲ။ကိုယ်ရဲ့ကရုပ်တရားတွေဟာလည်းပဲဒီလိုပဲသူတို့ဆရာဆရာအကြောင်းတိုက်ဆိုင်တိုင်းအမျိုးမျိုးကြောင်းလဲပြီးတော့ဖြစ်နေပါတယ်။ဒီလိုတဲ့ဒီစိတ်တွေခက်ပါတဲ့သဘောကြောင်းလဲလို့ဖြစ်နေတာကြွရည်နေတဲ့သဘော ပူတဲ့သဘောလွေးတဲ့သဘောအေးတဲ့သဘောပေါ်တဲ့သဘောခဲတဲ့သဘောအရေးကြောတဲ့သဘောယူရှိတဲ့သဘောတောက်တဲ့သဘောတင်းတဲ့သဘောထုတ်တဲ့သဘောဆိုတာလည်းပေါ့။ဒါရင်သူသဘောသူဆောင်ပြီးတော့အကောင်းတဲ့ဆိုင်တိုင်းထင်ရှားနေတဲ့သဘာဝတတ်တယ်ပါလား။ဆိုတော့အကြောင်းနဲ့ဖြစ်တာလည်းမဟုတ်ပါဘူး။တချို့ယုတ်တရားတွေဆိုလို့ရှိရင်ရှေ့အတိတ်ကံရောက်ဖြစ်လာတဲ့ယုတ်တရားရှိတယ်။ အခုစိတ်ကြောင့်ဖြစ်တဲ့ရုပ်ပြားတွေလည်းရှိတယ်။ပူအေးဥရုကအမျိုးမျိုးကြောင်းလည်းတွေ့ရောဖောက်ပြန်ပြီးတော့ကြောင်းလည်းတဲ့ရုပ်ပြားဆိုတာရှိတယ်။အာဟာရနဲ့ပတ်သက်ပြီးတော့အာရနဲ့ဆိုင်ရဖြစ်တဲ့ရုပ်ပြားတွေလည်းရှိတယ်။အဲဒီအကြောင်းတရားတွေကပေါင်းစုံညီညွတ်လာပြီဆိုလို့ရှိရင်ကိုယ်တွေကရုပ်ပြားတွေလည်းအမျိုးမျိုးကြောင်းလည်းပြီးတော့သူတော်ကသူဆောင်ပြီးတော့ဖြစ်နေကြတော့ပါပဲ။ ဒါလိုပါပဲစိတ်တိုင်းဆိုင်ရာလည်းပဲဆိုင်ရာဆိုင်ရာအကြောင်းလေးတွေတော့အမျိုးမျိုးပြောင်းလဲပြီးတော့ဒီသဘောတူဆောင်ပြီးတော့စိတ်တဘာဝတက်တည်ဆိုတာလည်းပဲသင်ရှားနေတာပါဝိသုဝမ်းဘက်ကကောင်းပယ်ခုတောင်းလေးလှကြရဲ့အနေပဲကြည့်ကြပါစို့။ဖောင်းမှုဟာရှူသွင်းတဲ့နေနဲ့ဆက်ဆက်ပြီးတော့ဖြစ်ရတာပါ။ ဖောင်းလာတာဟာဝမ်းမိုက်ပါပေါ့လေလေဝင်းလာလို့ဖောင်းနေလို့ဖြစ်ရတာပါပဲဒီနေရာနဲ့တရားလာတယ်လို့ဆိုတော့ရှူခြင်းလို့ဖြစ်ပေါ်လာတဲ့ရှူတွေပါပဲရှူတွေဒီတော့ရှူသွင်းလိုက်တဲ့လေကစိတ်ကြောင့်ဖြစ်ပြီးတော့အဲ့ဒီလေနဲ့ဆက်ဆက်ပြီးတော့ဝမ်းမိုက်ကဖောင်းလာတာပါပဲအဲ့ဒါသက္ကသလည်းခေါ်တယ်သက္ကဝလည်းခေါ်တယ် ဓာတုလည်းခေါ်ရတယ်အတူတူသူဆောင်နေရပါတယ်ထို့သူစိုက်လိုက်တဲ့လေထုတ်လိုက်တဲ့အခါကျတော့ဝါဘက်ကအလိုလိုသိနေပါတယ်ထုတ်လိုက်တဲ့လေရော့သွားလို့ရှိရင်ဒီကလည်းဝါဘက်ကလည်းရော့လိုက်တာပဲထုတ်လိုက်တဲ့လေကလည်းဘာကြောင့်ဖြစ်ရလဲဆိုတော့လေထုတ်တဲ့လေအောက်ထားလို့ရှိရင်ခန္ဓာကိုယ်သရတိရေထုတ်ရှင်လာတာပဲစိတ်ရှင်လာတာပဲစိတ်ရှင်တဲ့စိတ်အစဉ်စဉ်ရောက်စိတ်ရုပ် အဲ့ဒါဒီအရှင်းရှင်းပြီးတော့ဟိုကလည်းဝိဝကလည်းသိဆက်ကြတာပဲအဲ့ဒါအကြောင်းနဲ့ဆက်နွယ်ပြီးတော့ဖြစ်ရတဲ့သဘောတရားတွေဟာဖြစ်ပေါ်ပြီးတော့ဖြစ်ပေါ်တဲ့အတိုင်းဒီနေရတဲ့အကုန်လုံးပြုတ်ပြသွားတာပဲဆိုတာကိုလည်းဒါသိကြပါတယ်အဲ့တော့အကြောင်းရှိမှဖြစ်ပေါ်တယ်ဆိုတော့အကြောင်းမရှိရင်သူတို့ဖြစ်ဟုတ်တဲ့သဘောပေါ့အကြောင်းရှိလို့ပေါ်ပြန်လို့ရှိရင်လည်းပဲ ဖြစ်ပြီးတော့ဖြစ်တဲ့တိုင်သိနေသလားဆိုတော့ဘယ်ဟာမှမသိပါဘူး။ဟောက်လာလည်းပဲဖြစ်ပြီးတော့ပြက်သွားတာလည်းပေါ်ပြီးတော့ပြောက်သွားတော့ပိန်လာလည်းပဲဒီလိုပါပဲဖြစ်ပြီးတော့ပြက်တော့ပေါ်ပြီးတော့ပြောက်သွားတာဒီပါ။ဘုံပိန်ကိုဖြစ်ပြီးတော့ပြက်တော့ပေါ်ပြီးတော့ပြောက်သွားတယ်ရှားရှားရုပ်ပိတ်ဆင်ရည်နမိတ်ဆင်ရည်လည်းသူအကြောင်းတိုက်ဆင်ညွှန်လာလို့ ဖြစ်ပေါ်လာပြီးဖြစ်တဲ့တိုင်းကြီးနေပဲအကုန်လုံးကြောက်တာကြီးပဲဒီတော့ဖြစ်ပြီးတော့ပြတ်သွားတဲ့အရှင်းရာအာအာလုံးယုံနာတရားတွေနဲ့သက်ဆိုင်နေရဲဆိုတာလည်းပဲဒါလည်းသိဖို့လိုပါတယ်ဒီတော့ပရမတ္တယုံနာတရားတို့မှာကိုယ်စီကိုယ်စီရှိနေတဲ့သဘောကိုတော့တဘာဝလက္ခဏာလို့ခေါ်ပါတယ်ကိုယ်စီလက္ခဏာလို့ခေါ်ပါတယ် အဲ့ဒီသဘောတရားလေးတွေပေါ်ပြီးတော့ကြောက်သွားတာဟာအလုံးနဲ့ဆိုင်နေတာမဟုတ်လို့တမညာလက္ခဏာလို့ခေါ်ပါတယ်တည်ညီလက္ခဏာဒီလိုရှိတယ်အဲ့ဒီဆိုပါတယ်အကြောင်းရောက်ဖြစ်ပေါ်တဲ့သဘောတရားတွေဟာဖြစ်ပြီးတော့ဖြစ်တဲ့တိုင်းမတည်ဘဲနဲ့ပြည့်စည်သွားတယ်ဆိုတဲ့ကော ကောင်းတဲ့အနေနဲ့ချမ်းသာတဲ့အနေနဲ့သိမ့်လိုက်စီတာဘာမှမကောင်းပါဘူးမကောင်းတဲ့သဘောတရားတွေဆိုရတော့ပဲပစ္စည်းတတ်တဲ့သဘောကအကောင်းရှင်းတယ်မပြောပါဘူးမကောင်းရှင်းတဲ့ကတွင်းတာပါပဲဒါကြောင့်လို့သူဒုက္ခရှင်းရတဲ့တရားတွေလို့ဒီလိုဆိုပါတယ်ဒါကိုယ်ကပရမတ္တတရားတွေအကြောင်းတိုက်ဆိုင်တဲ့ဖြစ်ပေါ်ဖြစ်ပေါ်နေတော့ မဖြစ်ပါဘူးလည်းပဲတားလို့လည်းမရဘူးကိုယ်လိုရှိတဲ့ဟာတွေဖြစ်ပါစေလို့လည်းပဲဒီလိုလည်းပဲတောင်းတလို့လည်းမရဘူးအလိုရှိရလည်းမဖြစ်ပါစေလို့လည်းတောင်းတလို့မရဘူးဆရာဆရာအကြောင်းယူလို့ရှိရင်ကောင်းကောင်းဆိုဆိုဖြစ်ပါကြီးပဲပြီးတော့ကိုယ်အလိုတိုင်းဖြစ်ဖြစ်နိုင်တဲ့အတ္တဆိုတာမရှိဘူးဆိုတာလည်းထင်ရှားတယ်ဒီတော့ဖြစ်ပေါ်တဲ့ယုံ nant တရားတွေဟာဖြစ်ပေါ်ပြီးတော့ ဖြစ်သွားလို့မမြဲတယ်လို့မကောင်းတယ်လို့ပေါ့လေကိုယ်လိုတိုင်းမဖြစ်လို့အတ္တမပါဘူးအတ္တမရှိဘူးဆိုတာလည်းသိချင်းရှားပါတယ်ဒါတော့နောက်ကပရမတ္တတရားကြီးမှာအပေါ်တစ်ခုပါလာကြနေတယ်အစုပါမလှပမသိနေတာတဲ့ မမြဲဘူးဆင်းရဲသည်ကိုယ်လိုတယ်မရှိဘူးဆိုလို့ရှိရင်ကောင်းတဲ့လှပတဲ့အနေနဲ့တိတ်ပိတ်တဲ့ဆရာဘာမှမပေါ့ဘူးမလှပမသိနေဘူးကြီးတန်တာတွေကြီးပဲဟင်းဆိုပါတဲ့ကိုမကြိုက်တဲ့ရုပ်တွေဖြစ်နေလို့ရှိရင်ပို့ပြီးတော့မှကြီးတန်ပါတယ်ဒီကတော့စိတ်ဆရာရုပ်တော်ကကြာတော့ကြောင်းလဲပြီးတော့ဘုံမဆောင်ကြည့်ပြီးတော့အကြီးတန်တာကြီးအဲ့ဒါကြီးရှိနေတော့ပါပဲဒီတော့ ရုပ်တရားတွေဟာအမြဲတာလည်းသူပဲဆင်းရဲတာလည်းသူပဲကိုယ်လိုတိုင်းဖြစ်တာအတ္တမပအနတ္တဆိုတာလည်းသူပဲမတင့်တယ်မခွဲရမလှပါဘူးဆိုတာလည်းသူပဲအဲ့ဒါတွေဟာရုပ်တရားအပေါင်းမှာအဲ့ဒါတွေရှိနေပါတယ်ဒီတော့မမျက်စိရဲ့ အတ္တအနတ္တမတင့်တယ်ဘူးဆိုတာဟာအကုန်လုံးလူပိုက်ဆိုင်ရာပါပြတ်လာပြီးတော့တူညီတဲ့အနေနဲ့ပါလာတာဖြစ်တော့သူတို့ကိုလည်းပဲအလုံးပေါင်းပြီးတော့ပေါ့လေသမီးလက္ခဏာလို့ဆိုပါတယ်တူညီလက္ခဏာလို့ဆိုပါတယ်ကျုပ်တရားတွေမှာအဲ့ဒီလိုရှိသလိုနတ်တရားတွေမှာလည်းပဲအဲ့ဒီလိုကိုစီကိုစီပေါ့လေသဘာဝရေပေါ်ပါတူညီလက္ခဏာတွေမကင်းရပါဘူး ပြီးတော့ဈာတစ်ခုရှိနေပါသေးတယ်ဈာလက်စာတစ်ခုအဲဒီလက္ခဏာတော့သံကတလက္ခဏာလို့ခေါ်ပါတယ်သင်္ကတဆိုတာကိုယ်ရတဲ့ဖြစ်ပေါ်တရားယုတ်တရားနာတရားတွေဟာအချိန်၃ပိုင်းရှိပါတယ်ဥပ္ပါဒဖြစ်ပေါ်မှုကတစ်ပိုင်းအချိန်ဒီတော့တည်တမ်းမှုကတစ်ပိုင်း ပြစ်သွားဖို့ကတပိုင်းကြောင်းတိုက်ဆိုင်တော့ဘွားနဲ့ပေါ်လာတာကိုဥပ္ပါဒခေါ်ပါလေကစလာတာပါလေတိသားနဲ့ပိုင်းတိသားရဲ့ပိုင်းရက်တဲ့ပိုင်းကတော့အများကကြည့်နေတဲ့အပိုင်းတော့မဟုတ်ပါဘူးပြစ်ဖို့ရလို့ရှိရှိနေတဲ့တက်ရတဲ့အပိုင်းပါပဲခဏလေးတက်ရတဲ့အပိုင်းနောက်ပြစ်သွားတဲ့အပိုင်းဖြစ်မှုတည်မှုပြတ်မှု တနည်းဖြစ်မှုရစ်မှုပြတ်မှုဖြစ်မှုရစ်မှုပြတ်မှုအကုန်လုံးရုပ်တရားတွေမှာဖြစ်မှုရစ်မှုပြတ်မှုလတရားတွေမှာလည်းဖြစ်မှုရစ်မှုပြတ်မှုဆိုတာအဲ့ဒါလေးရှိကြပါလေတော့မှအဲ့ဒါကြီးကတော့ချိန်ရလက္ခဏာလို့ဆိုရတယ်တခဏတခဏအချိန်ရင်းကစိုက်နေကြတယ်ချိန်ရင်းပြတ်မှုဆိုတာပါအပြီးတော့အခေါ်ကတော့ ဥပ္ပါဒရှိသည့်ကံကဖြင်းမှုတည်မှုပြတ်မှုတဏှီဖြင်းမှုရည်မှုပြတ်မှုဒီလိုသုံးပါတယ်တုတ်တန်သဘောကတော့အာရိမစ္စပရိယောသာနာလို့သုံးပါတယ်စဖို့အလယ်ပိုင်းအဆုံးပိုင်းအစအလယ်အဆုံးသုံးပိုင်းပေါ့အချိန်လေးပါပဲဒီမှာသူကတော့ပရမတ္ထမဟုတ်ပါဘူးပရမတ္ထတရားကိုမှာပေါ့လေဒီဖြစ်ပေါ်သမျှ ပရမတ္တတရားတွေမှာအခြေအနေတွေရှိပါတယ်ဒီမှာ။အဲဒီအခြေအနေတွေကိုပြပါတယ်လို့တော့ဒီတော့လက္ခဏာ၃ခုဒီမှာထွက်လာပြီ။တိသဘာဝလက္ခဏာနိသင်္ကတလက္ခဏာနဲ့သုံးသမယလက္ခဏာဆိုတာပေါ့လေပထမကတော့ကိုယ်စီလက္ခဏာကိုယ်စီသဘာဝလက္ခဏာပေါ့ ဒုတိယတော့ချိန်ညီလက္ခဏာနောက်ဆုံးကတော့တူညီလက္ခဏာတဲ့သုံးမျိုးရှိပါတယ်ဟင်းအဲဒီသုံးမျိုးတွေကပထမဆုံးသိဖို့ကတော့သဘာဝလက္ခဏာကိုသိဖို့ပဲလာတယ်အဲဒါကြောင့်ဒီနားလေးဆောက်ဖို့ပါတယ်ဘုရားသဘောနဲ့ပြောရမယ်ဆိုလို့ရှိရင် one by စိတ်ထား ရှုသွင်းလိုက်လို့ရှိရင်ရှုမှုတွေနဲ့စပ်ပြီးတော့ဝမ်းဘက်ကဖောက်ဖို့တောက်တင်းစိတ်စားတဲ့သဘောမျိုးပေါ်လာတယ်အဲ့ဒါသဘာဝလက္ခဏာခေါ်တယ်တောက်တင်းစိတ်စားတဲ့သဘာဝလက္ခဏာအဲ့ဒီသဘာဝလက္ခဏာမှာအကျဉ်းစားဆိုလို့ရှိရင်တော့ဖောက်မှုတွေစလာတာဖောက်နေတာအဆုံးတတ်သွားတာအစအလေအဆုံးအဲ့ဒါစေကတလက္ခဏာလို့ခေါ်ရတယ် စိတ်နာမှာလည်းပဲဒီလိုစလည်းဆုံးအခြားအခြားသဘာဝတရားတွေမှာလည်းစလည်းဆုံးကိုယ်စီကိုယ်စီသဘာဝလက္ခဏာတွေမှာချိန်ကြီးစေတလက္ခဏာရှိကြတာကြီးပဲအဲနောက်ဆုံးအဆုံးတတ်တာတွေ့ပြီဆိုလို့ရှိရင်အော်ဒါဒီမရဲပါလားဆိုတာပေါ့အမြဲကိုအရှင်ရလေးရှိလာတာအမြဲတာရှိရင်လည်းပဲဆင်းရဲတာကိုယ်လိုလည်းမဖြစ်တာဒါတွေလည်းပဲရှိပြီးသားဖြစ်ပါတော့ပါပဲ။သံဃာလက္ခဏာ ရှိတယ်ခေါ်တယ်ဆိုကောင်းတာလေးစလာတာတောင်းလေးနဲ့ပေါ်ပြတာသဘာဝလက္ခဏာပေါ်တယ်သူ့မှာအစအလယ်အဆုံးအချိန်ပိုင်းသုံးခုရှိတာအဲဒါသင်္ကေတလက္ခဏာခေါ်တယ်နောက်အဆုံးသတ်သွားတာပြီးတော့သူကပမယလက္ခဏာခေါ်တဲ့အဆုံးသတ်သွားတာအဲဒီလက္ခဏာသုံးချက်ထဲမှာပထမဆုံးလက္ခဏာကိုကြည့်ဖို့လိုတယ်လို့ဆိုတော့ ဖောင်းဝင်ဖို့ခေါ်တဲ့တောင်းလေးလှုပ်ရှားတဲ့သဘောဟာဖောင်းကိစ္စမှာထင်ရှားနေတယ်၊ပိန်ကိစ္စမှာထင်ရှားနေတယ်လေ။အဲတော့ဖောင်းကိစ္စမှာပိန်ကိစ္စမှာအခုလိုတိပ္ပာနည်းနဲ့အားပြည့်နဲ့လိုက်ပြီးတော့ရှိလို့ရှိရင်ဒီသဘောကပြည့်မှာပေါ့။ဒီတော့သဘောကလက္ခဏာသိရင်လို့ရှိရင်ကိုယ်ရဲ့ကဖောင်းစေပိန်စေထိုင်စေရှိစေကိုယ်စေဆံစေစသည် လိုက်လိုက်ပြီးတော့ရှိမှရမယ်ဆိုရဟာဒီမှာလုံနည်းထွက်လာပါပြီအဲ့ဒါကိုတော့လက်ခံကြမှာသာသီလေးလက်တွေကိုပေါင်းစပ်ပြီးတော့ရှင်းရပြီးတော့ဒီနေ့တော့တဏှာရှိတော့ဒီမှာပဲရကြအောင်ဆို